ရှင်လူကာခရစ်ခန်းကြီး6အငယ်1မှ9ဒုတိယဧကတဲ့ဥပုပ်နေ၌ကိုတော်သည်ဂျုံစပားလေခွက်တို့ကိုရှောက်ကြတော်မူလျင်တပည့်တော်တို့သည် စပားအသီးနှံကိုဆွ၍လက်နှင့်ပွတ်နယ်လျက်စားကြ၏ပါရိရှဲအချို့တို့ကဥပုပ်နေ၌မပြုတ်အပ်သောအမှုကို င်တို့သည်အဘယ်ကြောင့်ပြုကြသနည်းဟုဆိုကြသော်၊ယေရှုက၊ဒါဝိဒ်သည်မိမိအဘော်တို့နှင့် တကွမွတ်သိပ်သောအခါ၊ဘုရားသခင်၏အိမ်တော်သို့ဝင်၍ယဇ်ပုရောဟိတ်တို့မှတပါးအဘယ်သူမျှမစားအပ်သော ရှေ့တော်မုန့်ကိုယူစား၍မိမိအဘော်တို့အားပေးသည်အကြောင်းကိုမျှသင်တို့သည်မဘတ်ဘူးသလော။ထိုမှတပါးလူသားသည်ဥပုသ်နေ့ကိုပင်အစိုးရသည်ဟုမိန့်တော်မူ၏ အငယ်6မှ7အခြားသောဥပုပ်နေ့၌ကိုတော်သည်တရားစရသို့ဝင်၍ဆုံးမဩဝါဒပေးတော်မူသည်တွင်ထိုစရ၌လက်ရလက်တည်သောသူတယောက်ရှိ၏ဥပုပ်နေ့၌သူ၏ယောဂကိုငြိမ့်စေမီမငြိမ့်စေမီကိုကြမ်းပြူဆရာနှင့်ပါရိရှဲတို့သည်ကိုတော်၌အပြစ်တင်ရင်းကိုရှာ၍ချောင်းကြည့်ကြ၏ကိုတော်သည်သူတို့အကြံစီကိုသိလျင်လက်တည်သောသူအား ထလော့။အလယ်၌မတ်တတ်နေလော့ဟုမိန့်တော်မူသည်အတိုင်း၊ထိုသူသည်ထ၍မတ်တတ်နေ၏။ယေရှုကလည်း၊သင်တို့ကိုငါမေးမည်။ဥပုသ်နေ့၌အဘယ်သို့ပြုအပ်သနည်း။ကျေးဇူးပြုအပ်သလော။သူ့အကျိုးကိုဖျက်ဆီးအပ်သလော။အသက်ကိုကယ်အပ်သလော။သတ်အပ်သလောဟုပရိသတ်တို့အားမေးတော်မူပြီးလျှင်၊ထိုသူအပေါင်းတို့ကိုပတ်လည်ကြည့်ရှုလျက်၊သင်၏လက်ကိုဆန့်လော့ဟုထိုသူအား မိန့်တော်မူ၍သူသည်မိမိလက်ကိုဆန့်လျှင်၊ထိုလက်သည်လက်တဘက်ကဲ့သို့ပကတိဖြစ်လေ၏။ထိုသူများတို့သည်ဒေါသစိတ်နှင့်ယစ်မူ၍ယေရှုအားအဘယ်သို့ပြုရအံ့နည်းဟု အချင်းချင်းဆွေးနွေးကြ၏။ထိုနေ့ရက်ကာလ၌ကိုယ်တော်သည်ဆုတောင်းပဌနာပြုခြင်းငှါတောင်ပေါ်သို့ကြွ၍၊ဘုရားသခင်အားဆုတောင်းပဌနာပြုလျက်တညဉ့်လုံးနေတော်မူ၏။ မိုဃ်းလင်းသောအခါတပည့်တော်တို့ကိုခေါ်တော်မူ၍ပေတရုအမည်သစ်ကိုရသောရှိမုန်နှင့်သူ့ညီအန္ဒြေ၊ယာကုပ်နှင့်ယောဟန်၊ဖိလိပ္ပုနှင့်ဗာသောလမဲ၊မဿဲနှင့်သောမ၊အာလဖဲ၏သားယာကုပ်နှင့်ဇေလုပ်ဟုခေါ်ဝေါ်သောရှိမုန်၊ယာကုပ်၏ညီယုဒနှင့်ကိုယ်တော်ကိုအပ်နှံသောယုဒရှကာရုတ်တည်းဟူသောတကျိပ်နှစ်ပါးတို့ကို ရွေးကောက်၍တမန်တော်အမည်ဖြင့်သမုတ်တော်မူ၏ အငယ်16မှ19ထိုသူတို့နှင့်တကွကိုယ်တော်သည်တောင်ပေါ်ကဆင်းကြွ၍မြေညီရာအရပ်၌ရပ်တော်မူ၏။တရားနာခြင်းငှါ၎င်း၊အနာရောဂါတို့ကိုငြိမ်းစေခြင်းငှါ၎င်း၊ယေရုရှလင်မြို့မှစ၍ယုဒပြည်၊ပင်လယ်ကမ်းနား၊တုရုမြို့၊ဇိဒုန်မြို့အရပ်ရပ်တို့ကလာကြသော လူအစုအဝေးအပေါင်းတို့နှင့်တပည့်တော်အပေါင်းတို့သည်ရှိကြ၏။ ညစ်ညူးသောနတ်ညှဉ်းဆဲသောသူတို့သည်လည်းလာ၍ချမ်းသာရကြ၏။ကိုယ်တော်အထဲကတန်ခိုးထွက်၍လူအပေါင်းတို့ကိုသက်သာစေတော်မူသည် ဖြစ်၍၊ပရိသတ်အပေါင်းတို့သည်ကိုယ်တော်ကိုတို့ခြင်းငှါရှာကြံကြ၏။ထိုအခါကိုယ်တော်သည်မြော်၍တပည့်တော်တို့ကိုကြည့်ရှုတော်မူလျှင်၊ဆင်းရဲသောသင်တို့သည် မင်္ဂလာရှိကြ၏။အကြောင်းမူကား၊ဘုရားသခင်၏နိုင်ငံတော်သည် သင်တို့၏နိုင်ငံဖြစ်၏။ယခုတွင်ငတ်မွတ်သောသင်တို့သည် မင်္ဂလာရှိကြ၏။အကြောင်းမူကား၊သင်တို့သည်ဝပြောခြင်းသို့ရောက်ကြလတံ့။ယခုတွင်ငိုကြွေးသောသင်တို့သည်မင်္ဂလာရှိကြ၏။အကြောင်းမူကား၊သင်တို့သည်ရယ်ကြလတံ့။သူတပါးတို့သည်လူသားကြောင့်သင်တို့ကိုမုန်းသောအခါ၊ပယ်ရှားနှင်ထုတ်၍ကဲ့ရဲ့ခြင်း၊အသရေရှုတ်ချခြင်းကို ပြုသောအခါ၊သင်တို့သည်မင်္ဂလာရှိကြ၏။ထိုကာလ၌ဝမ်းမြောက်ခြင်းရှိကြလော့။ရွှင်မြူးသောစိတ်နှင့် ခုန်ကြလော့။အကြောင်းမူကား၊ကောင်းကင်ဘုံ၌သင်တို့၏အကျိုးသည် ကြီးလှပေ၏။သူတို့၏ဘိုးဘေးများသည်ပရောဖက်တို့ကို ထိုသို့ပင် ပြုကြပြီ။တနည်းကား၊ငွေရတတ်သောသင်တို့သည်အမင်္ဂလာရှိကြ၏။အကြောင်းမူကား၊သင်တို့သည်မိမိသက်သာခြင်းကို ယခုခံရကြ၏ ဝါစွာစားရသောသင်တို့သည်အမင်္ဂလာရှိကြ၏။အကြောင်းမူကား၊သင်တို့သည်ငတ်မွတ်ခြင်းသို့ရောက်ရကြလတံ့။ယခုရယ်တတ်သောသင်တို့သည်အမင်္ဂလာရှိကြ၏။အကြောင်းမူကား၊သင်တို့သည်ညည်းတွားငိုကြွေးရကြလတံ့။လူတို့သည်သင်တို့ကိုချီးမွမ်းသောအခါ၊သင်တို့သည်အမင်္ဂလာရှိကြ၏။အကြောင်းမူကား၊သူတို့၏ဘိုးဘေးများသည်မိစ္ဆာပရောဖက်တို့ကို ထိုသို့ပင်ပြုကြပြီ။26 ငါ့စကားကိုကြားရသောသင်တို့အားငါဆိုသည်ကား၊သင်တို့၏ရန်သူတို့ကိုချစ်ကြလော့။သင်တို့ကိုမုန်းသောသူတို့အားကျေးဇူးပြုကြလော့။သင်တို့ကိုကျိန်ဆဲသောသူတို့အားမေတ္တာပို့ကြလော့။သင်တို့ကိုနှောင့်ရှက်သောသူတို့အဘို့ဘုရားသခင်ကိုဆုတောင်းကြလော့။သင်၏ပါးတဘက်ကိုပုတ်သောသူအားပါးတဘက်ကိုပေးဦးလော့။သင့်ဝတ်လုံကိုသိမ်းယူသောသူအားသင့်အင်္ကျီကိုလည်းယူစေခြင်းငှါအခွင့်ပေးဦးလော့ အကျဉ်သူသည်တင့်ကိုတောင်း၏ထိုသူအားပေးလော့။တင့်ဥစ္စာကိုတင်းယူသောသူအားပြန်၍မတောင်းနှင့်။တင်တို့သည် ကို၌သူတစ်ပါးပြုစေလိုသည့်အတိုင်းသူတစ်ပါး၌ပြုကြလော့။တင်တို့ကိုချစ်သောသူတို့အားသာချစ်တုံပြုလျင်အဘယ်ကျေးဇူးတင်သနည်း။သို့သောသူတို့သည် ကိုကိုချစ်သောသူတို့အားချစ်တုံပြုကြသည်မဟုတ်လော။တင်တို့ကိုကျေးဇူးပြုသောသူတို့အားသာကျေးဇူးပြုလျင်အဘယ်ကျေးဇူးတင်သနည်း။ သိုးသောသူတို့သည်ဤမျှလောက်ပြုကြသည်မဟုတ်လော။သူတပါးအားဥစ္စာချေးငှါးသောအခါဆပ်ပေးလိမ့်မည်ဟုမြော်လင့်လျက်ချေးငှါးလျှင်အဘယ်ကျေးဇူးတင်သနည်း။ဆိုးသောသူတို့သည်ကျေးဇူးဆပ်ခြင်းကိုခံလို၍ဆိုးသောသူချင်းတို့အားချေးငှါးတတ်သည်မဟုတ်လော။သင်တို့မူကား၊ရန်သူတို့ကိုချစ်ကြလော့။ကျေးဇူးပြုကြလော့။တစုံတခုကိုရမည်ဟုမြော်လင့်ခြင်းမရှိဘဲချေးငှါးကြလော့ ထိုသို့ပြုလျှင်သင်တို့အကျိုးကြီးလိမ့်မည်။အမြင့်ဆုံးသောဘုရား၏သားဖြစ်ကြလိမ့်မည်။ထိုဘုရားသည်ကျေးဇူးမသိသောသူ၊ဆိုးညစ်သောသဘောရှိသောသူတို့အားကျေးဇူးပြုတော်မူ၏။ထိုကြောင့်သင်တို့အဘသည်သနားခြင်းစိတ်ရှိတော်မူသည်နည်းတူ၊သင်တို့သည်လည်းသနားခြင်းစိတ်ရှိကြလော့။သူတပါး၏အမှု၌စစ်ကြောဆုံးဖြတ်ခြင်းကိုမပြုကြနှင့် မပြုလျင်သင်တို့သည်စစ်ကြောဆုံးဖြတ်ခြင်းနှင့်ကင်းလွတ်ကြလိမ့်မည်။သူတပါးကိုအပြစ်မစီရင်ကြနှင့်။မစီရင်လျှင်သင်တို့သည်အပြစ်စီရင်ခြင်းနှင့်ကင်းလွတ်ကြလိမ့်မည်။သူ့အပြစ်ကိုလွှတ်ကြလော့။လွှတ်လျှင်ကိုယ်အပြစ်လွတ်လိမ့်မည်။သူတပါးအားပေးကြလော့။ပေးလျှင် သူတပါးသည်သင်တို့အားပေးကြလိမ့်မည်။အမှန်ခြင်ရုံမျှမက၊သိပ်နှက်လျက်၊လှုပ်လျက်၊လျှံလျက်ရှိခြင်းနှင့်သင်တို့ရင်ခွင်၌ပေးကြလိမ့်မည်။အကြောင်းမူကား အကြင်ချိန်၊တင်းပမာဏနှင့်သင်တို့သည်သူတပါးအားပေး၏။ထိုပမာဏအတိုင်းကိုယ်ခံရကြမည်။ဥပမာကား၊လူကန်းသည်လူကန်းအားလမ်းကိုပြနိုင်သလော။နှစ်ဦးတို့သည်တွင်းထဲသို့ကျလိမ့်မည်မဟုတ်လော။တပည့်သည်ဆရာထက်မသာ။အပြီးသင်ပြီးသောတပည့်တိုင်းမိမိဆရာကဲ့သို့ဖြစ်လိမ့်မည်။ကိုယ်မျက်စိ၌ရှိသော တခြင်းကိုမအောက်မေ့ဘဲ၊ညီအစ်ကိုမျက်စိ၌ရှိသောငြောင့်ငယ်ကိုအဘယ်ကြောင့်ကြည့်ရှုသနည်း။ကိုယ်မျက်စိ၌ရှိသော တခြင်းကိုမမြင်မမှတ်ဘဲလျက်၊ညီအစ်ကို၊သင်၏မျက်စိ၌ရှိသောငြောင့်ငယ်ကို ထုတ်ပါရစေဟုအဘယ်သို့ညီအစ်ကိုအားဆိုရသနည်း။လျှို့ဝှက်သောသူ၊ကိုယ်မျက်စိ၌ရှိသောတခြင်းကိုရှေ့ဦးစွာထုတ်လော့။နောက်မှညီအစ်ကိုမျက်စိ၌ရှိသော ညှောက်ငယ်ကို ထုတ်ခြင်းငှါရှင်းလင်းစွာမြင်လိမ့်မည်။မကောင်းသောအသီးကိုသီးသောအပင်ကား၊ကောင်းသောအပင်မဟုတ်။ကောင်းသောအသီးကိုသီးသောအပင်ကား၊မကောင်းသောအပင်မဟုတ်။အသီးကိုထောက်၍အပင်သဘောကိုသိရ၏။ဆူးပင်၌သင်္ဘောသဖန်းသီးကိုမဆွတ်တတ်။တောချုံ၌စပျစ်သီးကိုမဆွတ်တတ်။ကောင်းသောသူသည် ကောင်းသောမိမိစိတ်နှလုံးဘဏ္ဍာတိုက်ထဲကကောင်းသောအရာကို ထုတ်ဘော်တတ်၏။မကောင်းသောသူသည်မကောင်းသောမိမိစိတ်နှလုံး ဘဏ္ဍာတိုက်ထဲကမကောင်းသော အရာကို ထုတ်ဘော်တတ်၏။အကြောင်းမူကား၊စိတ်နှလုံးအပြည့်ရှိသည်အတိုင်းနှုတ်မြွက်တတ်၏။ငါ့စကားကိုနားမထောင်ဘဲလျက်၊ငါ့ကိုသခင်၊သခင်ဟုအဘယ်ကြောင့်ခေါ်ကြသနည်း။ငါ့ထံသို့လာ၍ငါ့စကားကိုကြားသည်အတိုင်းနားထောင်သောသူသည်အဘယ်သူနှင့်တူသနည်းဟူမူကား၊တိုက်ကိုတည်သောအခါနက်စွာတူး၍ ကျောက်ပေါ်မှာတိုက်မြစ်ချသောသူနှင့်တူ၏။မြစ်ရေထသဖြင့်ရေစီး၍ထိုတိုက်ကိုရိုက်ခတ်သောအခါ၊ကျောက်ပေါ်မှာတည်လျက်ရှိသောကြောင့်မလှုပ်နိုင်ရာ။ငါ့စကားကိုကြား၍နားမထောင်သောသူမူကား၊အခုအခံမရှိဘဲမြေပေါ်မှာတိုက်ကိုတည်သောသူနှင့်တူ၏။ရေစီး၍ထိုတိုက်ကိုရိုက်ခတ်သောအခါချက်ခြင်းလဲ၍အကုန်အစင်ပြိုပျက်လေသည်ဟု ဟောတော်မူ၏။